တဲ့လူကလောက်ပြကြည့်ဘယ်လိုရရလားအဲဒီကြောင့်ဆုံးမဟုတ်ကလားမလောက်တဲ့လူကလောက်ပြကြည့်လဲမရဘူးလောက်တဲ့လူကနည်းနည်းလောက်လောက်ပြကြည့်တာမဟုတ်ဘူးရအောင်ယူကြတာဒါနဲ့ခေါ်ခေါ်ပြီးတော့အကျိုးကြောင့်မင်းဒီလိုလိုပြောတာဟုတ်တယ်အာဒီလိုဒီလိုဆိုမင်းတို့ရဲ့အဆိုးကငါအမြအရာကောမှမထောင်ပေးရမယ်အမြအရာကတော့ပထမပေးပါမယ်တဲ့ သိန်းလေးပါးကြောယူပါတယ်ဒါပေမဲ့ဒီတရားကဘုရားမလားကတပည့်သူကျေးဇူးရှင်မလားကျေးဇူးရှင်ဆိုတော့ကျေးမနဲ့ပဲဒီတပိဋ္ဌာန်ကိုရောင်းလိုက်ပါတော့သတ္တဝိတပြေနဲ့ဒီတိုင်းမျိုးပဲတပြေနဲ့အမြယူပါတော့အမြအမြယူပါတော့လို့ဆိုတော့တပြေကပါဒီပါဒီပါဒီလို့ပါဒီတုံးနဲ့ဒီမျိုးတော်ပြစ်ပေးလိုက်ချက်ချင်းကျေးပေးရတော့နော် အဲဒါတော့မကဘူးတဲ့အဲ့ဒီအများဝေဒီပါရိခေါ်ကြည့်တဲ့အခါကျတော့တကယ်ကသိကူးပုံတဲ့ဒီတရားကိုခေါ်ပြီးပြီးတော့ဒါကိုမနာတာတကယ်ကိုကျင်းနေအဲ့ဒါလို့ခေါ်ပြလိုက်တော့ဒီတရားလည်းပဲတကယ်ဖြစ်ပါတယ်တဲ့ဟောချက်ချင်းကြည့်ရအောင်မသားဘဲနဲ့ကိုပြီးတော့သမဏအားကောင်းတဲ့ပုဗ္ဗမုဇ္ဇပရစေတနာသုံးမှထပ်ပါအားကောင်းတဲ့ဒီလိုစေတနာကြောင့်ဖြစ်ခြင်းကြည့်ရတာ မသိနိုင်ဘူးလားသိနိုင်တယ်ဟုတ်ကလားဒီနေ့ဥက္ကဋ္ဌများဦးတွေကတော့အဲ့ဒီလိုလောကီစီရင်ဆန်းတာတွေသူတို့ကမတတ်နိုင်ပါဘူးစက်ကမဆန်းရတာကတရားဝင်တရားအထုတ်ပြီးတော့စက်ကမဘယ်လိုရပါလဲဒီလိုပုံစံနဲ့ဒီလိုလဲရှိတော့ဒါကြောင့်လို့ဒီနေ့လည်းတရားဝင်များလို့ဒီရားရဲ့ဟမ် ကြောင့်ဟောတာအကျိုးထကြောင့်ဟောတာဝိပ္ပကံကတော့မဆုံးသေးဘူးပြောနာပြိတ္တာပေါ်ပြီးဆိုခွင့်ရလိုက်မယ်ဟမ်မောင်သားများမလို့ဟမ်အကြောင်းကြောင့်အဲကျောင်းဒီမှာရပါရောအဲကျောင်းဒီမှာရပါတာပေါ်ပြီး ကျောင်းကျောင်းသားတွေဒီလိုပဲ။အဲဒါအဲ့ဒါကျေးဇူးရေးဆက်တာပါ။ဒီလိုမျိုးဆက်တာ။ဒါအရင်မင်းတွေကတရားမင်းမင်းနဲ့ပဲဟောကြရတယ်တရားနဲ့ပိတ်တာတရားမရဘူး။တရားပြတ်လိုက်တဲ့စိတ်တွေမရှိမှဘူး။ဘာမှလည်းကြောက်တော့မကြောက်ရဘူး။ဒါကြောင့်မလို့အဲ့ဒီကျေးလဲဆက်တာ။နောက်တစ်ကျေးကဒီရုပ်ထုကိုဘုန်းကြီးကအဘိဓမ္မာတုံးနဲ့တတ်ပြီးတော့ဘုန်းကြီးယောဂီတွေမြို့ကိုဟောလာတာ အဲ့ဒါဒီတကထိုင်းပြီးခဏကနေကြောင်းအကြောင်းဟုတ်တနည်းဆိုလည်းတရားဝိပဿနာရောက်တာဒီတကနှင်းရောက်နေတရားဝိပဿနာရောက်ပြီးတော့ကြတယ်နောက်တစ်လို့ဆိုရင်ပြီးတော့မှာဒါမှသူတို့မကြည့်ပါဘူးဆော့ခေါ်တာဆော့ခေါ်ရတယ်ဒါကြောင့်အဲ့ဒီကြည့်လို့ဘုရားဒီနေ့ဖတ်တာအဲယောဂီတွေပြေးကြတာပြေးရရတော့မှာပေါ့ဘုရားပဲကြည့်ကြတယ်ဘုရားပြည့်တယ်နော်ဘုရား အဲ့ဒီကအဲ့ဒီလေဒုက္ခလည်းငြိမ်းကြတယ်ဒီနေ့မှာကျောင်းမှာပြင်းရပြင်းတာအဲ့ဒါပရိသေပြင်းရတာဖွင့်ပြတာလည်းလို့ဆိုတော့အဲ့ဒါလေဒီဘဝမှာတော့ဒုက္ခဓမ္မအကျိုးပြုတယ်ဆိုတော့ပါတော့အဲ့ဒီဓမ္မမှာအင်္ဂါလေးပါးပြုတယ်ရတယ်။ဘာလေးပါးပြုတယ်ရတယ်ဘာလဲလို့ဆိုတော့စေတနာတမ္ပဒါတော့စေတနာပြုတယ်ရတယ် တော့သိက္ခာမင်္ဂလာသိသေးရသိတယ်သိသေးရသိတယ်မသိရတော့တဲ့ဝိပုတ္တမရာအလိုကံပုဂ္ဂိုလ်ရဲ့ပြုပုံကိုသိရတယ်တဲ့ဘုမာပုရိသမင်္ဂလာအလိုကံပြုပုဂ္ဂိုလ်ရဲ့ဂုဏ်လွန်ကောင်းမှုနဲ့လည်းပြုပုံရတယ်အဲ့ဒီအင်္ဂါ၃လေးချက်ပြုပုံမှာဘုဒ္ဓဗမာအရှိသေးတယ်တဲ့ပုရိသမင်္ဂလာဆိုတာကဘုရားတရားဓမ္မတွေပြီးတော့ မလူကင်းလည်းပဲပြီးသေးရကုရဏဖဒအာကောင်နဲ့ပြီးသေးခါမှလည်းကုရဏဖဒအာကောင်နဲ့ပြီးသေးခါမှလည်းပဲကုရဏဖဒအာကောင်နဲ့ကိုယ်လူပြန်ပြေးလိုက်တိုင်းပြေးတိုးလိုက်တိုင်းဝမ်းပါတယ်ဝမ်းမြောက်တယ်ဟုတ်ကဲ့လားကုရဏဖဒအာကောင်အဲ့ဒါကုရဏတံ္ဍရာသိက္ခာတံ္ဍရာဆိုတာကသိက္ခာသိက္ခာဟာတဲ့တရားတစ်ခုရထားတဲ့ဓမ္မရလက်တပိတိရမယ်တဲ့ဒါသိက္ခာတံ္ဍရာခိုးတာတိုက်ထားတဲ့ဒီဒီမဟုတ်ရဘူးတဲ့ ဘုရားသခင်ကြာပြေးပြီးတော့ရပြီရတာတော့ဗာမရလာတာဒီကြည့်ရမယ်။ဒါဒီစီရပစ္စည်းရပြည်လို့မျိုး။ဟာဝိပ္ပတန္တရာဆိုတာအနိဗ္ဗာန်ပုဂ္ဂိုလ်ပြည်လို့မျိုးအနိဗ္ဗာန်ပုဂ္ဂိုလ်ကအနာဂံပုဂ္ဂိုလ်တော်၎င်းယဟနာပုဂ္ဂိုလ်တော်၎င်းဖြစ်ရမယ်တဲ့။ဒါဝိပ္ပတန္တရာ။ဟာဂုဏပုရိသတန္တရာအနိဗ္ဗာန်ပုဂ္ဂိုလ်ဟာတဲ့သမာဓိစိတ်ပါရထားတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။သမာဓိစိတ်ပါရခြင်းဆိုတဲ့ကိုယ် အဲ့ဒီလိုနဲ့ပြီးတာနော်တဲ့သမာဓိစိတ်ဆိုတာဇံပေါ့သမာဓိဒုတိယဇံတတိယဇံစေဇံပထမဇံပထမဇံပထမဇံအထမဇံအဲ့လိုဇံစိတ်ပါရထားတဲ့ပုဂ္ဂိုလ်ပြောရမယ်တဲ့ဒီလိုပုဂ္ဂိုလ်မျိုးကမာရလည်းဖြစ်တယ်ယဟန်လည်းအမာရလည်းဖြစ်တယ်ယဟန်လည်းယဟန်လည်းဖြစ်တယ်ပြီးတော့သမာဓိစိတ်လည်းရထားတယ်ဆိုတော့နိရောဓပမာပဝင်ကမ်းမှာ နိရောဓသမထဝင်စားနေတဲ့အခါမှာစိတ်ရောစေတသိက်ရောစိတ်ကဖြစ်တဲ့ရုပ်တွေချုပ်ငင်းပြီးရပ်သဲနေအဲ့ဒါနိရောဓသမထကအဲ့ဒီနိရောဓသမထကဖကအနာဂတ်ပုဂ္ဂိုလ်ယဟနာပုဂ္ဂိုလ်ကိုတဲ့စေတနာပုံမှန်ပြပန်းပြီးတော့သင်္ကြရပစ္စည်းကိုပြီးပြီးဆိုလို့ရှိရင်တော့အဲ့ဒါဒုက္ခဓမ္မအဖြစ်ရတဲ့အကျိုးပေးပြီးတော့မှတ်ပြီးတော့ဘာလို့လဲအင်္ဂါ၄ပါး နာမကိုစေတနာပြုကြရမယ်မလူတွေလူရဲ့ဒီဒီစေတနာဟုတ်ပါလားနာမကိုလူရဲ့ဒီစီရစင်ကြရမယ်ဟုတ်ပါလားနာမတော့အလူကံပုဂ္ဂိုလ်ကအနာကံတော်လည်းကောင်းယဟနာတော်လည်းကောင်းပြုရမယ်နာမလို့အလူကံပုဂ္ဂိုလ်ကတဏှာနဲ့စိတ်ပါရရုပ်ဆိုတဲ့ဂုဏ်နဲ့ပြုကြရမယ်အဲ့ဒီလူကနဲ့ပြုတယ်ဆိုလို့ပြုရမယ် အဲ့ဒီပုဂ္ဂိုလ်ဟာနိရောဓဓမ္မဘက်ကထတာရပြန်ပြီးလိုက်ရပြီဆိုလို့ဒီတော့မိစ္ဆာအကျိုးတွေဒါကြောင့်အဲ့ဒီလိုဂုဏ်တွေနဲ့မပြုကုန်တဲ့တာမန်တိလာသမာဓိပညာနဲ့ပြုကုန်တဲ့ပုဂ္ဂံပုဂ္ဂိုလ်ကိုစေတနာထပ်တာအားကောင်းရမယ်သင်ပြောတဲ့တသိပြီးတဲ့အခါမှာတော့ထိုက်တဲ့လောက်ဘုဒ္ဓရမိစ္ဆာအကျိုးတွေမဖြစ်နိုင်ဘူးရှိတယ်ရှိတယ်ရှိတယ်ဘုရားလက်တွေ့တွေမြင်နိုင်တယ်လို့ရှိတယ် ပြီးတော့ဒါကြောင့်မလို့ဘုန်းကြီးတို့ဥခိုင်နာများကြီးတို့အားနေကြလို့ကလားဟာမလို့ဘူးအားရကြမလို့ဘူးနော်ဒါဘုန်းကြီးအရာခံလို့လိုက်တာတော့သိကြအောင်မသာဥဒေရမတာဥသာဥလာမကြီးနဲ့နော်မိရောဓမ္မသာဇယဟန်မာအနာဝံလောဘုမောဒီဝါမိရောဓဓမ္မဘာနာသာဇယဟန်မာဘုမောအနာဝံ နိရောဓမှထာဝရယဟံနာအနာဝံလောထုနောဒီယသေကျေပုစီအာဒီစေတမဤလိုရာဖြင့်ပြေညာဒီမှာပြေညာဒီမှာဘုဒ္ဓဝါမိဋ္ဌကုသေးတာနိရောဓပနာဘကထာဝရစေတကျေဒီအနာဝံဒီဟောနာပုဂ္ဂိုလ်မှာပနာဘစိတ္တရပြီးပါလို့နားမလည်နိုင်လား အဲသမာဓိစစ်တမ်းဆိုတော့ငါပါဠိသားပဲသမာဓိစစ်တမ်းမှမရဘူးဆိုနိရောဓဓမ္မကဝင်သွားလို့မရဘူးသမာဓိစစ်တမ်းပြီလို့မှပဲနိရောဓဓမ္မကဝင်သွားရအောင်ေနိရောဓမသာဝယဟန္တာမာဝံလောဓုမောတိယ ယ်လွန်တဲ့အခါကျတော့တာဝတ္တနာမတ်တိမှာဘုရားတရှိပြင့်တဲ့ကာလပတ်လုံးမှာပါပတ်ပြီးတော့မကြည့်လို့ဖြစ်ပြီးခေါ်ရတယ်တဲ့ဘုရားတရှိပြင့်တဲ့အချိန်ကာလပတ်လုံးသာသနာ့မြတ်စွာဘုရားလက်ထက်တော်ကလက်ထက်ခါလက်ထက်တော်ခါကျတော့အဲ့ဒီမှာဘာဟာစင်တာရိပုတ္တရာရဲ့ဒဂါရကမအိမ်မှာလာပြီးတော့လူဖြစ်တဲ့ကလေးပဲယောက်ျားလေးအဲ့ဒီကလေးမျိုးသားပါပြီဆိုတော့ မေဃဝါယုကိုဒီကလေးအမှုရနဲ့မှာတပိဋကံကိုကြည့်ကြတော့အဲ့ဒီမိခင်ကဘာဖြစ်ကြလဲလို့ဆိုတော့တန်ဃာတော်တွေကိုတန်ဃာတော်တွေကိုဘုန်းဘုန်းလေးကောင်ဆရာကျော်တဲ့ဘုန်းလေးနဲ့ဘုန်းကလေးရဲ့စိတ်ဆန္ဒကိုသိတယ်ကတ္တရာတာဆရာကျော်တဲ့ဘုန်းလေးကောင်ဆိုတဲ့ဘုန်းကလေးရဲ့ဆန္ဒ ဒီတော့သူကအဲ့ဒီတန်ခါရဲ့အစမှာဒီလိုပဲစိတ်ဟောက်ကိုအယုတ်ဝတ်ပြီးတော့တန်ခါတော်ရဲ့ခါစားခြင်းကိုသူကစားလို့ခမဖြစ်တယ်။ဒါနဲ့ဒီလိုကဆန္ဒကြရတော့တပည့်အိမ်ဆိုတော့တပည့်ကဒီလိုတဲ့အတိုင်းစီစဉ်ပေးတယ်။ပတရပပတဆိုတာတရားရပဆိုတာအရာပတရပရပါပေါင်းတရားကျော် တရားပြည့်စုံဟုတ်တယ်တရားပြောတော့ပေါ့တရားပြောတာဟိုဆံပြောကြီးကိုပြီးတော့တဲ့ပြီးလည်းတော့တန်ရောအပင်မှာထားပြီးတော့တန်ရောဆံဆံပါတော့ဒီဟိုအမေရိကန်ကတော့ကမင်းပြောတာပါဠိကျွန်းကမြို့တမြို့မှာမြို့တော့မြို့တော့ကောင်းမှမမှန်ဘူးမြို့တော့ကောင်းမှမမှန်ဘူး အဲ့ဒီမျိုးမှာသတ်တော့ခိုင်အဲ့ဒီသတ်တော့ခိုင်နာမည်ရေးထားတာတွေ့ဘယ်လိုရေးထားလဲခတာရကခတာရကလည်းသိရမယ်ခတာဆိုတာကတာပဲခင်ဗျားကကတာဟိုကတာဖတ်လို့အများဖတ်တဲ့ပါဠိကတော့ကတာပဲရာကဆိုတာရာဘပဲအဲမြန်နာပြေဖန်လို့ဆိုလို့ရှိရင်တော့သူ့စားတော့ခံနိုင်တယ်ကတာရတရစရနေတာအဲ့လိုကြီးပါပဲ မဟုတ်ဘူးပါအဲ့ဒါကြောင့်ပါဠိကိုသုံးတော့ဟောင်းပြရလားမကြီးဘူးတော့အဲ့ဒါတရုတ်ကမှအခုတော့အဲ့ဒါတွေပါဠိတွေသုံးနေတယ်ပါဠိတွေသင်္ကပ္ပတွေသုံးနေတယ်ပါဠိတွေသင်္ကပ္ပတွေသုံးနေမတကနာနဲ့ဘာလို့လဲဝရဒမနာတဲ့မတကဘေးမှာရေးတာဝရဒမနာတဲ့ဝရဒမနာဆိုတာဒီပေါ်ကြီးလေ ဝရဒဆိုတာကစင်တရာတရာပါဠိလိုပြောပြီးဝိဒ္ဓမာနဝိဒ္ဓမာနရဲ့ဒီလိုဒီမှာကျေးကဘုရားဘာသာကအများကြီးထုံးတာဒါကြောင့်မလို့ဟိုဘုရပုတိဆိုတဲ့သူကြီးအကြီးတဲ့သူကြီးပြီးတော့တာပေါ့။တောင်းကြီးတဲ့သူကြီးအဲ့ဒါကမလို့ခုတန်ပါဠိကလေးနဲ့ပြောနေတယ်။သူတို့ကလေးတွေမှာကိုယ်ကပါဠိကလေးသင်္ကြန်ကလေးတွေပါနေတယ်။အဲဒီ ဒီနေ့ကြာမှဗလာပြောက်လဲလဲပြီးတော့ဒီမှာတရားပြောက်ရတာအဲ့ဒီအတွင်းခွန်ကြီးအမှန်တရားကပတ်ဘုရားကြီးကပြည့်ပြည့်သားပြည့်လာပြန်ပတ်လာတယ်ဘလို့ထလဲလို့ဆိုတော့ပြည့်စကားကြရငါလဲသကလုံးနဲ့နဲတော့ခလုံးမခပ်ပြီးပြပါဠိသကလုံးသင်္ကြန်သကလုံးနဲ့လည်းတားနေတယ်ဟာပြည့်ရောအောင်းအောင်းနေတော့ခွန်ကြီးမလို့ဘလောက်ပြောနေတယ်နဲ့ဘလောက်ပြောတတ်ကြလားတဲ့ပြည့်တော့ပါဠိသကလုံးသင်္ကြန်သကလုံးနဲ့ပါလာဘူးဘလောက် ပါဠိသင်္ကရာအသုံးတက်တယ်လို့ဆိုတော့တမေယမှာအဲ့ပါဠိကျမ်းမှာလည်းကြောက်ပြီးတောင်းနေတော့ခါကြတော့တောင်းရမှပြည့်တယ်နိဗ္ဗာနအင်း I am an in မြေရောက်အဲ့ဒါကိုနမတိကနိဗ္ဗာနအင်းနိဗ္ဗာနဆိုတာသင်္ကရာကပါဠိဆိုလို့ပြနိဗ္ဗာနပဲနိဗ္ဗာနအင်းနဲ့အဲနိဗ္ဗာန်ခမောရောက်တဲ့ဘလောက်ခံကြနိဗ္ဗာန်ကိုဒီနေ့ရောက်တာတာရောဟမ်အဲပြည့်တယ် နောက်ဇဂတာဘမှာတခါတခုတွေ့ပြန်တယ်အဲ့ဒါကတော့ဘုရင်ကတော့တွေ့တာကျဲညာကျဲညာဘာတွေ့လဲဆိုတော့မိဘနဲ့မိုက်ကလပ်တယ်မိဘနဲ့မိုက်ကလပ်တယ်အဲ့ဒါတော့ဘုရင်ကတော့တွေ့တာကိုဘုရင်ဆိုင်ရမြင်ရမယ်ပါဠိကလေးနဲ့တင်ပါဠိကလေးနဲ့တိုင်းတော့ကောင်းလုံးရတော့ကောင်းမှာမိုက်ကလပ်ကိုမိဘနဲ့ဒုက္ခတွေတော်တော်လွယ်သွားပြီ ဟောကြရလေဒီတော့တပရတ္တဆိုတော့ရတာတရားကြောတဲ့ဆင်းဒီကိုယ်တော်အမျိုးသမီးမှာတန်ဃာတော်တွေတပ်ပြီးသူကလည်းပဲဆင်းရဲဆင်းရဲဖြစ်ပတ်တိုက်တယ်နောက်ဒါနဲ့ပဲကိုကြပါလို့ကလေးပွားကလေးပွားတဲ့အခါကျတော့အဲ့ဒီကလေးပရိသေနေကြတဲ့ကဒီအိမ်မှာဆန်းလာလိုက်တာတဲ့ဘာမှယောဂဗျာအန္တရာယ်တစ်ခုဒီဒီကိုအန္တရာယ်ဒါအန္တရာယ်မှာဘာတွေမှမရှိဘူးဒီလိုကစိတ်ဆန်းတယ်ကိုဆန်းတာတဲ့အိမ်လို့ ဖွာလာတော့ပူချမ်းသာတယ်ဒါကြောင့်ဟိုလိုဒီကလေးကိုနာမည်ပေးတော့မောင်ချမ်းသာတဲ့ပါဠိလိုဆိုဘယ်လိုလဲမောင်ဒုက္ခနော်ချမ်းသာဆိုတာဒုက္ခမဟုတ်လားအဲမောင်ဒုက္ခတော့ကဲအဲ့ဒါကြည့် စေတနာထက်မှအားကောင်းစွာနဲ့တည်တမ်းနေကြလို့ရှိရင်အဲ့ဒီတည်တဲ့အချိန်မှာမိမိစိတ်ဥပ္ပယ်ထားလို့ရှိရင်အဲ့ဒီဥပ္ပယ်ချက်ကလေးကဘာမှမဟုတ်ဘူးလို့လည်းတကယ်အကျိုးပေးရတာဒီလူတွေကဘယ်လိုရှိတာလဲအဲဆမ်းမာစွာနဲ့အရှင်ဘုရားများပြီးတော့လူကပြီးရပါလိမ့်ဦးတဲ့ဟောအဲ့ဒီစိတ်ဥပ္ပယ်ချက်ကလေးကဟောဒီမှာလာပြီးတော့အကျိုးပေးရတာပေါ့ဗျာဟမ်မောင်ချမ်းသာတဲ့မောင်ဒုက္ခနောက်ခဏနေပါကြည့်ရအခါကျတော့ ကိုယ်ဝဆင်းလာပါပြီပူဇော်လို့မလို့ဒီပူဇော်တဲ့အတွက်မိဘတွေကလည်းသဘောကျကိုယ်ဝကြည့်ခြင်းနဲ့တရားတွေအထောက်ကြည့်ခြင်းနဲ့မဉ္ဇဉ်ပညာလေးကံရကြည့်ခြင်းနဲ့အရှင်သာရိပုတ္တရာရဲ့တရားတွေဆိုတော့အရှင်သာရိပုတ္တရာကိုကြောက်ထားပြီးကိုယ်ဝဒီရှင်သာရိပုတ္တရာကကိုယ်ဝကြောက်သွားပြီးတော့ခမရခမလီဆန်းကပ်တယ်ဆန်းကပ်တဲ့အခါလဲတပ္ပရာတာလေဘာရင်တပ္ပရာတာ နောက်တော့မြေမောင်းစင်းရက်ပိုင်းတရားစတိုက်တန်ဖို့စားကြပိုင်းတရားပြန်နဲ့စခမရပြည့်ပြီးတဲ့အခါကျတော့မိသားစုအိမ်ပြန်လာမနောကိုယ်လည်းအဲ့ခမရတဲ့မှာရကြလိုက်တရားအထုတ်တယ်အရှင်သာရိပုတ္တရာညီညီငန်းပြတယ်ဒီနေ့အရှင်သာရိပုတ္တရာနဲ့ဆင်းရဲသွားဆင်းရဲတဲ့အခါကျတော့လမ်းမှာလောရဲမြောင်းတဲ့ဒီရေသွင်းတဲ့လူတွေမြင်ရတယ် ဒီလိုများဒီလူတွေပါလိုက်မယ်အဲဒီလူတွေလောကမှာတွေပုဂ္ဂိုလ်သူကပါလိုက်တာလည်းသူကခုနှစ်နှစ်သားကိုရင်ကိုခုနှစ်နှစ်သားကိုရင်ဆိုတော့အကြောင်းမရှိဘူးအရင်မရှိဘူးအလေးများအကောင်းထူတဲ့အခုမျိုးမဟုတ်လားအဲဒီကမျိုးမှာပြည့်တဲ့လူကမျိုးတဲ့ပြည့်တဲ့ပုဂ္ဂိုလ်ကအဲ့ဒါလမ်းဟန်တရားတွေသူတို့ကိုသိယူကြည့်တယ်အမှန်တရားပြောင်းမလား တရားကလားမင်းဒီလိုကနဲ့ဆက်ပြောနော်ဒါနဲ့ဉာဏ်ဉာဏ်တော်ဒီလာတော့ရေကနာတော့ဖဲလို့ဆိုကိုယ်ကသဘောပေါက်တော့ဩအတတ်မရှိတော့ရေတောင်မှပဲမောင်းတော်ပြီးတော့မိမိလေရလေရလေရရောက်အောင်ပြုလို့ရတာတော့လူစိတ်လည်းပဲဖြူစင်အောင်ပြင်းကြအောင်လုပ်ရင်ဘာလို့မရမှာလဲရမှာပေါ့စိတ်ကမှ စိတ်ကိုလည်းအမှန်နဲ့နာမ်ဖို့ကြည့်ပြတာပေါ့လေဖြစ်ပြီးပြည့်အဲ့လိုတော့ပေါ့နောက်ခုနရတဲ့အခါကျတော့မေတ္တရားများလိုက်တာလည်းမေတ္တာများကိုဆောင်းအောင်လို့ဆိုပြီးတော့မိနဲ့ကျင်လိုက်မျက်စိနဲ့မြားမျက်စိတစ်ဖက်မိတ်ပြီးမြားကြည့်လိုက်တခါဆောင်းလည်းနဲ့ကြောက်လိုက်မိကျင်လိုက်တယ်ဒီလိုလို့စတဲ့ရခြင်းရတာပါလေအေးအဲ့ဒါကမြားသမားကိုမြားလိုက်တာအခုကမြားဆောင် ကိုယ်ကသဘောပေါက်တယ်နဲ့ဩအသက်နဲ့ညတော့မှကောက်နေတာထောက်အောင်လို့ရသေးတာစိတ်လည်းပဲထောက်အောင်လို့ရမှာပေါ့စိတ်ကောက်တယ်ဆိုတာဘယ်လိုဟာပါလဲကိုယ်ကိုယ်ကိုပြောကြည့်ပါကိုယ်ငယ်ငယ်ကစိတ်မကောက်ဘူးလားအခုရောစိတ်မကောက်ဘူးလားအဲအဲ့ဒီကိုယ်စိတ်ကောက်နေတဲ့အခါကျတော့ဘာဖြစ်နေလဲကြည့်ပါ အလိုမရသီလနေသလားမဲကြနေသလားမဲကြနေတာဟုတ်ကဲ့လားဒီလိုကအမြင်မျိုးကဒီကကိုယ်လုံးကစိတ်ကောက်နေတဲ့စိတ်ထောင်းအောင်လုပ်နိုင်ရုပ်ရုပ်လုပ်လို့ရှိရမှာပေါ့ကြာဒီပါကုလိုတာလေအဲကုလိုတာအမြင်နဲ့ဆွဲနေတဲ့စိတ်ကိုကုလိုတာအမြင်ကိုပြီးဆုံးကျင်းလို့အောင်လုပ်လို့ရှိရင်ဒါရမှာပေါ့ဒါပြောရမလားကျင်းလာမှုတော့တဲ့ဒါကြောင့်ဘလောက်တော့ပေါ်ရလဲဒီလိုပဲ ပူပြုတ်လို့တော့မဟုတ်ဘူးလားကျေးဇူးတရားတွေတုန်းကအာထုတ်ခဲ့တဲ့ပါရမီကပြည့်လာတော့ဒီနေရာမှာဘလောက်ကြောင်အပြည့်ရဖြစ်လာရတာဒါနောက်တနေရာသားတဲ့အခါကျတော့လူတွေစစ်ပင်လဲတဲ့အဲ့ဒီတုန်းကိုဖဲစိတ်ပြီးတော့ဓာရီနဲ့ရေပစိန်နဲ့ပေါက်လုံးနေတယ်အဲဒါကိုယ်ကမလို့ဒီနေရာပါပါလဲ ဒီအဲ့ဒါကသိရမှာဆိုတော့သူတို့ဒီတုံးကိုခွဲစိတ်ပြီးလေးကလေးတုံးကိုခွဲချမ်းပြီးတော့သူတို့ဟာအိမ်မဲဆောင်မကြောက်ကဒုံနဲ့လိုက်မယ်ဘယ်လိုထိုင်နဲ့လိုက်မယ်ကိုယ်ကဒါကလည်းသဘောပေါက်သွားကြတယ်အဲသူတုံးတော်မှာအတုံးရနေပြီးတော့ကိုလိုရင်းနဲ့အိမ်မဲဆောက်လို့ရဒါကလည်းလုပ်လို့ရဒုံနဲ့လုပ်လို့ရဒုံနဲ့လုပ်လို့ရဘယ်လိုထိုင်နဲ့လုပ်လို့ရဒီလိုကို စိတ်လည်းပဲကိုယ်လိုချင်တဲ့ပုံစံပြင်ရရမှာပေါ့အဲ့ဒါနဲ့ဒီမှာရတော့အရှင်ဘုရားတပည့်တော်ဆောက်ခွင့်ပြုတာဒီလိုပဲရှင်ဘုရားဆောက်ခွင့်ပြုတာအေးဒါတော့ကိုယ်ပရိမာအရှင်ဘုရားတပည့်ကြီးတော်မူပါဗျာအော်ရကအရှင်ဘုရားတင်ကောင်းကြီးတော်မူပါဗျာတပည့်တော်ကြောင်းပြမရသေးဟဲ့ကိုယ်ဘာလို့မလို့ဒီလို ဒီတိုင်းနဲ့တွေ့တာနဲ့စိတ်ထဲမှာစိတ်ကိုပြင်းနေတဲ့စိတ်တွေစိတ်ထဲအကြည့်လိုက်တာတွေငြိမ်းအောင်ပြင်းနေတဲ့စိတ်တွေတတိတော့တစ်ပေါက်ပေါက်ပေါ်နေပါတယ်ဘုရားဒါကြောင့်မလို့တရားထက်မှန်တတိတော့ပြန်မရဘူးသင်္ဘာရိပုတ္တရာသဘောကျတာပေါ့အေးဟုတ်ပြီကိုယ်ပြန်ပြန်ရော့ဟောဒီမှာကျောင်းဝန်းတော့ပေါ်ပေးလိုက်တယ်ကျောင်းဝန်းတော့မပေးဘူးဆိုလို့ရှိရင်ကိုယ်လေးကျောင်းနဲ့ဘယ်လိုလုပ်ရမှာဝိညာဉ်ရလဲကိုယ်ငါကိစ္စပြည်ပြည်ပြည်ပြည်တော့ထိုင်ပြီးသူအထုတ်တော့မှာပဲမဟုတ်ဘူးလားဒါကြောင့်လို့ အဲစိတ်အာတန်နေလေစိတ်အာတန်နဲ့နေရာရေးစရာလေးကလားမလိုပါဘူးစိတ်အာမတန်တဲ့အခါမှာဟိုနေရာဒီနေရာဟိုကြောင့်ဒီကြောင့်ဟိုရိတာဒီရိတာဆံရိတာမျိုးစီကံကြီးတွေအဲ့ဒါမျိုးတော့တို့တော်ပြီအဲဒီဒီဒီနေ့စိတ်ကမျိုးလောက်တော့မလို့ရဘူးစိတ်ကလောက်တော့မလို့ရဘူးစီကံကြီးနေရတယ်အဲ့ဒီကလည်းပဲတို့တို့တခြားနေရာသွားပြီးတော့ဒုက္ခလိုက်အောင်မှစိန်နေဆင်းလိုက်အောင်မှလေအဲ့ဒီကဖြေရင်ဆင်းလို့ဒုက္ခနဲ့ရလာတဲ့အခါကျမှဒီရင်ရမယ်တဲ့ အာဖြစ်မှကြည့်ရလေတရားလည်းပဲအာ primary ပုံနဲ့စစ်ထိန်နဲ့ဆက်ရပြီးတော့ဒါတကယ်တရားထက်တန်လာတဲ့အခါကျမရမရွေးတော့ပါဘူးတကယ်လူရင်းကတော့မရွေးတော့ဘူးဒီကောင်လည်းတကယ်လို့လားတော့မရဘူးဆိုတော့ဒီနေ့တက်နေအောင်မဒီထိုင်ပြီးအထုတ်လိုက်ပါပဲအခုတော့အရှင်သာရိပုတ္တရာကကိုယ်လေးသာယပြိဿံဒီကကျင်းလေးပါကိုမြတ်ကြီးမျိုးမျိုးမျိုးကျင်းတဲ့နေ့ဒီမှာကျင်းလေးပါကိုဆိုပြီးတော့တော့ပြေးလိုက်တာ ကြောင်းထားပြီးတဲ့ပုဂ္ဂိုလ်များအဲ့ဒီအပြေရတာပေါ့မဟုတ်လားမိုးမတူဘူးမိုးမကိုဘူးဟုတ်လားကာယပြိဋ္ဌာန်တွေကကျင်းလို့တယ်မြေကင်းတန်တွေကကျင်းလို့တယ်ပါဠိတဲ့ပုဂ္ဂိုလ်ကျောင်းဆောင်ပြီးတဲ့ပုဂ္ဂိုလ်ခုနကျောင်းဆောင်တာယူလိုက်ကြတာပါတော့ပြီနော်အဲ့ဒါလေးလည်းထည့်ပြောပါသေးဟုတ်ကလားကျုံသွားအောင်လေကျုံလုံးကျုံလုံး ဒီလားကိုရင်လေးပေါ်ယူတာကြောင်းပြန်တကားဖွင့်ကျောင်းလေးဝင်တရားတကယ်ပြန်ကြည့်ရပြေးရထိုင်အထုပ်ဘယ်လိုပါဘယ်လိုပါနော်ခုနကသားလေးတောင်မှအာထိတ်တတ်တယ်ဆိုရင်ဒီတရားဟာဖြစ်လို့ရလေလို့လားလေလေအဲ့ဒီလေတဲ့တရားကိုတချို့ကခက်တယ်လို့ထင်နေတယ် အဲထင်းနေတာနဲ့ပဲခက်တယ်ထင်တာနဲ့အနာကိုမသိဘူးအဲ့လိုဘုန်းကြီးရဲ့ကြည်ညိုတဲ့အကြောင်းလည်းကြည်ညိုတဲ့တရားလည်းကြည်ညိုတဲ့တရားလည်းကြည်ညိုတဲ့ဒါမှမဟုတ်အထောက်ရတာခက်တယ်လို့သူတို့ထင်တယ်အဲဒါနဲ့အဲ့ဒါအနာမသိဘူးအနာဒီကနဲ့ဆိုလို့ရှင်တရားအထုတ်ရမှာကြာပြီတခါတရားအဝေးကနေဥစ္စာပြန်တယ်ဒါကြောင့်လဲဆိုတရားအထုတ်ကုန်တယ်ဆိုအဲ့လိုဒီခုနှစ်နှစ်သားတော့မှရှိတာမှတ်တော့ဘောမြအထုတ်တတ်တယ်ဆိုလို့ပြီးတော့ကဘာကြောက်ကြရလို့လဲ ကိုယ်စိတ်ထိုင်လိုက်လို့ရှိရင်လည်းတန်းပြီးတော့စိတ်ငြိမ်သွားမှာပေါ့မဟုတ်လားငြိမ်သွားမှာပေါ့ဆိုတာငြိမ်တော့ငြိမ်မှာပေါ့နည်းနည်းထိုင်နည်းနည်းငြိမ်နည်းနည်းထိုင်ရင်နည်းနည်းငြိမ်နည်းနည်းကြီးငြိမ်ကြောက်နည်းနည်းငြိမ်နည်းနည်းကြီးငြိမ်ကြောက်ရင်နည်းနည်းငြိမ်မှာပေါ့မဟုတ်ဘူးလားအမေအဲ့ဒါပဲတချို့ကခုနှစ်ရက်လောက်အထူးပြာမပြာမလို့လုပ်ပြီးဟောခုနှစ်နှစ်သားအများကြီးတော့ကြည့်ပြီးအားကြရမကောင်းလား အဲရတာတော့ဘုန်းကြီးယောဂီဒီကနေ့ဒီရောက်တယ်အဲ့ဒါဆရာတော်ဘာကိစ္စညာကိစ္စလေးတွေပြန်မှန်းမယ်ဘယ်ပြန်မှဖြစ်မလဲလို့မပြသေးဘူးလို့အမိန့်ထုတ်လိုက်ရတယ်။အဲဒီကတော့အမိန့်ထုတ်ရမယ့်ပုဂ္ဂိုလ်ကိုအမိန့်ထုတ်ရမယ့်ပုဂ္ဂိုလ်ဆိုတော့အမိန့်ထုတ်ရတယ်မပြန်သေးဘူးလို့ဘယ်သိအောင်အထုမှပေါ်လို့မလို့ကြတာလောလောကဒီကမမဆရာဒီလိုကိုဆက်နေပါမယ်လေ။ကလေးဆိုလို့ရှိရင်တော့ဒီလိုပြောမှအေး မင်းကလုံလာလိုက်တာလို့ပြောရမှာနော်ဘယ်လိုဆိုလို့ကြီးဟိုဒီဒီဒီကလည်းအဲ့လိုပြောလို့မဖြစ်ဘူးနော်သရတရားကြည့်လိုက်တာဗောမဟုတ်ဘူးလားဘုံမလို့လွယ်တာပြောတာမဟုတ်ဘူးလားဘုံဘုံမလို့လွယ်တယ်ဆိုတာသရတရားကြည့်တယ်ဒီမှာလွယ်တာမဟုတ်လားဟောသရတရားမကြည့်ရလို့ဆိုဘုံမလို့မလွယ်ဘူးတခါတည်းအမဲလို့ဆရာတောင်းမှဟုတ်လားကြည့်တယ်အဲ့လိုလူမျိုးဆိုလို့ရှိရင်ဒီရင်ဘယ်ကမ်းလဲ တောက်သေးတော့မဟုတ်လားဒီနေရာမှာတစ်ခုတတိထားဒါတတိထားမယ်ဆိုတော့ဒီအခွင့်အရေးဆိုတာလေစိတ်ကြိုက်တတ်တာပြောတာအဲ့ဒီတကဟာအဲ့ဒီမျိုးကဒီမျိုးတဲ့ထင်မြောင်မှုဆိုလို့ပြီးရလေဒီပုံဒီမှာကိုယ်ဒုက္ခအနေနဲ့တရားအထုတ်နိုင်မှာ မဆုံးနိုင်ဘူးတော့ဒီခွင့်ရည်မရဘူးအဲ့ဒီအချိန်မှာမြတ်တက်ပြီးထင်းအောင်မိလို့မလို့ဟိုတပည့်ကစားဖို့တော့တော့ကြည့်ပြီလို့သုံးနဲ့ကြုံခံမိတာနဲ့ဒီလေးလာရတာဒီကြီးဆိုတာကြားတင်တဲ့သူညာကြီးမဟုတ်လားအဲ့ဒါတပည့်ကြည့်ပြီးတင်ရမကောင်းလားအဲမတင်နဲ့ဆိုလို့မကွယ်သမီးလေးတနင်္ဂနွေကသုံးနှစ်ခန့်တော်ရင်းရက်တဲ့သူဟောမတင်ဘူးဆိုလို့ရှင်လည်းအဲ့လိုရတယ်တင်နေရှင်လည်း အေးဒီတစ်ခုမှအတိုင်းနဲ့ကျန်ခံပြီးခိုင်းနေလို့ပါငါသာဝတ္တဝိရပြီဒါကြီးကိုငါသိလိုက်တန်းလိုက်ရတယ်ဒါကြောင့်ဟောငါအဲ့ဒီအကျိုးကဒီမှာတစ်ခုတည်းဘဝလည်းရတဲ့ဟောကိုရင်ဒုက္ခဘဝနဲ့တရားလည်းအထုရပြီကောင်းလိုက်တာကိုယ်လေးအထုတဲ့မဲကိုယ်လေးကမှားလိုက်သေးတယ်ဒီအရှင်သာရိပုတ္တရာနဲ့မခွဲဘူးတတိယတော့ပြန်ပြီးအထုတာတယ်ဗျာ မတတိတော်ကိုဆင်းရဲအရှင်ပြပုဒ်ပြီးဆင်းရဲတာဒီလိုတော့အခုစိတ်ထဲမှာဆင်းရဲပေါင်းတရားကျော်တဲ့တရားကျော်နဲ့ဆက်ထားတဲ့တောက်တောက်ကျော်ဆောင်းဟင်းကိုစားကြလို့ပြောနေကြတဲ့အရှင်ပြအဲ့ဒါရအောင်ယူခဲ့ပါဗျာခွန်မေတ္တာဟုခွန်မေတ္တာဆိုတော့သူ့စိတ်ထဲမှာဖြစ်တာသူကြောက်မှာပေါ့ဟုတ်လားသူ့စိတ်ထဲမှာဖြစ်တာသူကြောက်တယ် ရှင်သာရိပုတ္တရာကအပါစိတ်စိတ်နေလိုက်တဲ့ဒီနေ့ပြန်တာအထုပ်အခုဒီမှာအထုပ်တယ်လို့ပါပဲခန္ဓာကိုယ်မှာဖြစ်တဲ့များစိတ်မှာဖြစ်တဲ့များကိုဖြစ်တဲ့အတိုင်းတတိနဲ့ကြောက်ရှိတာဝိပဿနာနည်းနဲ့လောဘဒေါသမောဟကိလေသာတွေကိုရှင်းပြအောင်ကျော်ကိုနေတာဒီရဲ့ခြေကုသိုလ်ကံကြောင့်တိုက်တိုက်ဆိုင်ဆိုင်ရှင်ပါဒကာရိပုတ္တရာကိုဆောင်းလောင်းနေကြတတိတကာတကမပြောပါလေအဲ့ဒီနေ့မှာပဲထူးထူးခြားခြားဟင်းဟင်းပေါင်းစုံတွေချက်ပြီးတော့ အကျဉ်းသားရိပုတ္တရာလာရင်လောက်မဲ့ဆိုပြီးတော့ပြည်ရင်းထားလို့မလို့ကျန်ရိပုတ္တရာအဲ့ဒါဟင်းမျိုးပေါင်း100ကျော်တဲ့ဆောင်းဆောင်းရရတယ်တဲ့အပြန်ကြတော့ငါကိုရင်ကျွေးမယ်ပေါ့အရှင်သာရိပုတ္တရာကအိမ်မှာပဲဖုံးပေးတော့တယ်ဖုံးပေးပြီးတော့အိမ်ကတရားဓမ္မတွေကလည်းသင်ပြားကြောင်းတစ်ဖက်ပေးကလေးလိုက်ပြလို့အိမ်ကိုပြီးတော့ထွက်ပေးတော့အတော်ပဲဥမာကိုရင်တရားအထုတ်မယ်ကျောင်းကျွေးရမယ်အရှင်သာရိပုတ္တရာယူသွားတယ် မနော်ဒီကဒီကဒီပြေကြတော့မှလည်းဘုံမျိုးပေါင်း100ကျော်တာနော်100ကျော်တော့အခုလည်းပဲဒီအကျိုးပဲဒီလာပြီးတော့ရတာဟုတ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာဒါဆန်းကျတဲ့သဘာဝမဟုတ်ဘူးဒါနဲ့လည်းအဲ့ဒီဆန်းကျတဲ့သဘာဝကိုဉာဏ်မမီတော့မယုံကြည်နိုင်ရဘူးအကြောင်းကြောင့်အကျိုးဖြစ်ဖြစ်တယ်ဆိုတာမျိုးစဉ်တွေ့နေရတဲ့သဘာဝမဟုတ်ဘူးလားဟုတ်ကြည့်ပါအခုတရားနာပရိသတ်အပန်ကြားမရဘူးလား လောက်ကြအဲနားရှိလေဒီကပြောလေဒီလိုမဟုတ်လားအဲနားရှိခြင်းရဘုန်းကြီးကပြောနေရဒါကအကြောင်းမဟုတ်ဘူးလားကြားတာကအကျိုးမဟုတ်ဘူးလားအဲတော့အကြောင်းကြောင့်ကျိုးဖြစ်တာဆန်းမကြဘူးလားအဲတဘာဝပဲနေ့စဉ်တွေ့နေရတာစိတ်ကနေမှမင်းမင်းများအဲ့ဒါကိုပဲအဆန်းတကျလုပ်ပြီးကံကြောင့်အကျိုးဖြစ်တာကြတော့မဟုတ်ဘလို့လို့မယုံရင်မလို့လို့မဟုတ်လားကံဆိုတာအကြောင်းတရားအကျိုးဆိုတာအဲ့ဒီအကြောင်းကြောင့်ဖြစ်တဲ့အကျိုးပဲ အခုဒီမှာအဘာနဲ့နားကြည့်လို့မလို့ကြားတဲ့အကျိုးဖြစ်ပေါ်တာမျိုးဘာမှဖြစ်ပြီးဆန်းမဟုတ်အဲဒါကြောင့်ဒီမှာလည်းဒီကို